သာသနာတော်သက္ကရီ2560ခုနှစ်ကောဇာသက္ကရီ1398ခုနှစ်ကဆုံလားပြည့်ကျော်3ရက်အင်္ဂါနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရရွှေမြုံဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဓမ္မဒါနတရားလူပိလူမာကတော့ဆင်းရဲကင်းစင်တတိပဌံကျင့်စဉ်တရားတော်ဗာတရားတော်လေတတိပဌံကျင့်စဉ်တရားတော်ဖြစ်ပါတယ် ဒီတတိပဌာနာသုတ်တံဒေသနာတော်ကြီးကိုပဲမူရင်းထားပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့အတိုင်းဘုရားရှင်ကိုရောမြတ်ကြီးကတတိပဌာနာသုတ်တံကိုပထမပိုင်းရှေ့ပိုင်းအလယ်ပိုင်းအဆုံးပိုင်းဆိုပြီးတော့အပိုင်း၃ပိုင်းပေါ့အဲ့ဒီအပိုင်း၃ပိုင်းခွဲပြီးတော့ဟောတဲ့အထက်မှာ ရှေ့ပိုင်းကတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာတရားတော်ကိုကြီးညာချက်ပြီးပြီးဟောကြားတော်မူခဲ့တယ်။တရားတော်ကိုကြီးညာတယ်။ငါဘုရားဟောတဲ့ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်အတိုင်းလိုက်နာကျင့်သုံးခဲ့ရင်ဒီအကျိုးတရားတွေရနိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးက တတိပဌာနာသုတ်တန်ရဲ့ရှေ့ပိုင်းကနေပြီးတော့ကြီးညာပြီးတော့ဟောကြားတယ်ဒုတိယပိုင်းကျတော့ဒီတတိပဌာန်ကျင့်စဉ်တရားတွေကိုဟောကြားတယ်အာနာပါနာပါနာအာနာပါနာပါပဣရိယပဋ္ဌာပပသံပဇိညာပပစသည်ဖြင့်ရှုမှတ်ပုံကျင့်စဉ်တွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးလက်ပိုင်းမှာဟောကြားတယ် အဆုံးပိုင်းမှာကတော့ဘုရားရှင်ကိုရောမြတ်ကြီးကဝန်ခံချက်ပေးပြီးတော့ဟောကြားတယ်ငါဘုရားဟောကြားတဲ့ဒီသတိပဋ္ဌာန်သုတ်တံတရားတော်ကိုရိုးရိုးသေးသေးရှုမှတ်ပွားများ အားထုတ်လို့ရှိရင်အားထုတ်တဲ့ပုဂ္ဂိုလ်များမှာအလွန်ကြာမှခုနှစ်နှစ်ပဲခုနှစ်နှစ်အားထုတ်လို့ရှိရင် ကိလေသာအသောကုန်ခံယဟန္တာထိအောင်ဖြစ်နိုင်တယ်တကယ်လို့ဥပါဒံကျွင်းကြံရှိနေသေးရင်အနာဂံဖြစ်နိုင်တယ်လို့ဆိုပြတယ်။ဒါညာ၄တဲ့ပုဂ္ဂိုလ်များအတွေ့ခုနှစ်နှစ်ဆိုပြပိုင်းခြားပြီးတော့ဝန်ခံချက်ပေးခဲ့။ညာအလဲအလတ်စားရှိတဲ့ပုဂ္ဂိုလ်များကြတော့ခုနှစ်လအားထုတ်အဲဒီမှာခုနှစ်လအားထုတ်လို့ရှိရင်ယဟန္တာထီအောင်ဖြစ်နိုင်တယ် တကယ်လို့ဥပါဒံအကျွင်းကြံရှိနေလို့ရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်အနာဂံဖြစ်နိုင်တယ်ရသော်ဘုရားကအောက်မဲ့အောက်ဖို့တောင်မပြောဘူးအထက်မဲ့အထက်ဖို့တွေပဲပြောထားတယ်ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်များဆိုရင်တော့ခုနှစ်ရက်ပဲအာထုခုနှစ်ရက်အာထုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရတ္တမညာဘုံညာဆက်ရောက်ယဟန္တာတိအောင်ဖြစ်နိုင်တယ် တကယ်လို့ဥပါဒံကျွင်းကြံရှိနေလို့ရှိရင်လည်းပဲအနာဂံဖြစ်နိုင်တယ်မြတ်စွာဘုရားကရဲရဲဝံ့ဝံ့ဝန်ခံချက်ပေးပြီးတော့ဟောကြားတော်မူခဲ့တဲ့သုတ္တန်ဒေသနာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ဘုန်းကြီးတို့ဒီမဟာသတိပဋ္ဌာန်ဝိပဿနာခုနှစ်ရတရားစခန်းဝင်ရောက်ပြီးတော့အာထုတ်ကြတဲ့ပုဂ္ဂိုလ်များအတွက်မိမိတို့အာထုတ်တဲ့ဒီသတိပဋ္ဌာန်တရားဟာ အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားတကယ်ကိုအာကိုတိုက်တဲ့တရားတကယ်အာကိုတိုက်တဲ့တရားအမခံချက်ရဲရဲဝုံဝုံကြီးပေးထားတယ်အဲလိုရဲရဲဝုံပေးထားတဲ့ဒီသတိပဋ္ဌာန်တရားကိုအာထုတ်တဲ့အခါကလမှာမြတ်စွာဘုရားကဣဒဘေကဝေဘိက္ခုကာယေကာယ ानु ပတ္တိဝိဟာရတိ အာတပိတံပဇံနောတတိမဝိနေယလောကိပိစ္ဆာဒေါမနတံဝေရဏတုဝေရဏနုပတိဝိဟာရတိအာတပိတံပဇံနောတတိမဝိနေယလောကိပိစ္ဆာဒေါမနတံစိတ်တေစိတ်တ ानु ပတိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိနေယလောကိပိဇာဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိဟာရတိအာတာပိတမ္ပဇာနောတတိမဝိနေယလောကိပိဇာဒေါမနတံ အဲ့ဒီမှာတတိပဋ္ဌာန်တရား၄ပါးကိုမြတ်စွာဘုရားကကာယ ानु ပဒနာတတိပဋ္ဌာန်နဲ့ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းရှုဝေဒနာ ानु ပဒနာတတိပဋ္ဌာန်နဲ့ခံစားမှုလေးတွေဖြစ်တိုင်းဖြစ်တိုင်းရှုစေတ ानु ပဒနာတတိပဋ္ဌာန်နဲ့စိတ်လေးဖြစ်တိုင်းဖြစ်တိုင်းရှုဓမ္မ ानु ပဒနာတတိပဋ္ဌာန်နဲ့သဘောအာယုံလေးတွေဖြစ်တိုင်းဖြစ်တိုင်းရှု ရှုတဲ့အခါကာလမှာအာတာပိတံပဇာနောတတိမာအာထုတ်တဲ့အခါမှာတော့ဖြင့်ပို့ပို့တန်တန်လေးအာမထုတ်နဲ့အာတာပဆိုတာကပြင်းပြင်းထန်ထန်အာထုတ်ဝရိယကိုအထူးထားပြီးတော့အာထုတ်အာတာပိကိလေသာအစေစိတ်အညစ်အကြေးကိုပူနွေးသွေးချောက် ကင်းပြောက်စေနိုင်သောတမတ်ပရံလုံးလဝရိယရှိသည်ဖြစ်၍ကိလေသာဆိုတဲ့အဆိုးအစေးဓာတ်တွေအလုံး၆တွေ့သွားအောင်ပြင်းပြင်းထန်ထန်ကိုပဲကြိုးစားအားထုတ်ရှေးအမှတ်နောက်အမှတ်စက်နေအောင် အားထုတ်ရှေးတမာတိနောက်တမာတိစက်နေအောင်အားထုတ်ရှေးပညာနောက်ပညာစက်နေအောင်အားထုတ်အဲဒီမှာဝိပဿနာတမာတိတွေဝိပဿနာပညာတွေဒီခါလေးအစဉ်စဉ်ဖြစ်သွား အဲ့လိုပြင်းပြင်းထန်ထန်အားထုတ်ပါတဲ့မိမိတို့ရဲ့ဒီမှာအားထုတ်တဲ့ခက္ကဏမှာမိမိထိုင်တဲ့ဣရိယာပုဂ္ဂလိဝจิတံကြီးဟိုထိုင်ခြင်းရောက်ပြီဆိုပြီးထိုင်တာမျိုးအဲ့လိုမဟုတ်ထိုင်ပြီဆိုတဲ့ကူကဘုန်းကြီးတို့မနေ့ကပြောခဲ့ပြီဘုရားတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပိဿပဋိဋ္ဌိတံ ထီချင်း၅ပါးနဲ့ရိုးရိုးသေးသေးရှိကိုဥချရဥချတဲ့ခံမှလည်းပဲဘုရားရှင်ရဲ့ပုံတော်ကိုဂုံတော်တွေထုံမွန်းပြီးတော့အယုံပြုပြီးဥချခြင်းအပြင်ဗုဒ္ဓနုတ္တိဆိုတဲ့ဂုံတော်တွေပွားပြီးဖြစ်သွားတယ်အဲဒီလိုဂုံတော်များကိုအာယုံပြုပြီးရှိကိုဥချပြီးပြီဆိုရင်မေတ္တာလည်းပွားလိုက်ရတယ်အာလုံးတ attva တွေပုံမှန်အာလုံးမေတ္တာစိတ်ဖြန့်ဝေလိုက်ရ ပြီးရင်မိမိရဲ့ခန္ဓာကိုယ်ရဲ့မတင်တဲ့သဘောလေးတစ်ခဏတာဆင်းခြင်းလိုက်ပြီးရင်သိခြင်းတရားကိုနှလုံးသွင်းနှလုံးသွင်းပြီးတော့တန်တရာဘဝအစစ်စစ်ကယနေ့ထက်တိုင်အောင်ယခုချိန်ထိအောင်ကာယကံဝစီကံမနောကံပြမန်းမိတာရှိခဲ့ရင်အဲ့ဒီအပြစ်မှခွင့်လို့ဖို့စိတ်ထဲကတောင်းပန် အဲဒီလိုတောင်းပန်ပြီးပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ကိုမိမိစွမ်းနိုင်သမျှမြတ်စွာဘုရားကိုအနှင်းလှူဒန်းပြီးတော့မိမိရှုမှတ်ရမယ့်ကာယ ानु ပဒနာဆိုတဲ့ထင်ရှားတဲ့အာယုံကိုပထမဦးဆုံးရှုဖို့ပဲသို့တော့ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာလို့တတိပဋ္ဌာန်၄ပါးဟောထားတော့ဝိပဿနာဆိုတာကဝိဆိုတာပေါ်ရာပဒနာရှုတာလေ ပေါ်ရာကိုရှုတာထင်ရှားတာကိုရှုတာဆိုတော့ဒီမှာကာယ ानु ပဒနာကိုအဓိကထားပြီးတော့ပင်တိုင်ထားရှုဖို့ဆိုပေမဲ့ယောဂီပုဂ္ဂိုလ်ဟာထိုင်ထိုင်ခြင်းရှုမှတ်တော့မယ်လို့အာယုံပြုတ်လိုက်တဲ့အချိန်မှာဝေဒနာကထင်ရှားနေဝေဒနာကိုပဲစရှုသွားမှာပဲတကယ်လို့စိတ်တွေကတခြားတစ်ပါးလွင့်နေရင်လေလွင့်စိတ်ကစရှုသွားမှာပဲ အဲဒီလိုရှုနေရင်ကမိမိရဲ့ခန္ဓာကိုယ်ကဝင်လေထွက်လေလေးကထင်ရှားရင်အဲ့ဒီဝင်လေထွက်လေလေးကိုပဲဝင်လေသည်ထွက်လေသည်ရှုသွားမယ်ဒီဝင်လေလေးဝင်လာလို့ဝမ်းဘက်ကလေးတင်းလာတဲ့အခါထွက်လေလေးထွက်သွားလို့ဝမ်းဘက်ကလေးယော့သွားတာထင်ရှားရင်အဲ့ဒီတင်းမှုယော့မှုဖောင်းမှုပိန်မှုလေးကိုရှုသွားမှာပဲထင်ရှားတဲ့အာယုံလေးကိုရှုသွားမှာပဲအတ္တပ အဲ့ဒီလိုပြင်းပြင်းထန်ထန်ရှုပါအာထုတ်ပါတတိမာကိုရှုမှတ်ရမယ်အာယုံပေါ်မှာရှုစိတ်ကလေးတစ်ခါတည်းစွဲမြဲနေအောင်ဝရိယလေးကစိုက်ပြီးတော့ထားရတယ်အဲ့လိုထားပြီးတော့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးရောက်သွားအောင်တွန်းတင်ပို့ပေးရတယ်အားလေးထည့်ပေးရတယ် ဒီတိုင်းကိုတို့ထိုင်ယုံလေးထိုင်နေရတာမဟုတ်ဘူးတေချာလေးကိုရှုမဲ့အာယုံစီကိုရှုစိတ်ကလေးရောက်သွားအောင်အားလေးထည့်ပေးရအဲ့လိုထည့်ပေးလိုက်လို့ရောက်သွားပြီဆိုမှ तू ကတင်းလာရင်ဖောင်းနေရောသွားရင်ပိန်နေသို့မဟုတ်တင်းနေရောတယ်ရှုလို့ရအဲ့ဒီလိုရှုတဲ့အခါကျတော့မှသံပဇာနာအာတပိသံပဇာနောတတိမှာ အဲ့ဒီလိုရှုမှတ်လိုက်တဲ့အခါမှာရှုမှတ်မှုတတိလေးကရှုရအာယုံပေါ်မှာရှုစိတ်လေးမြဲသွားပြီဆိုရင်မှန်စွာသိလာလိမ့်မယ်အမှန်တိုင်းသိလာလိမ့်မယ်အခုဝိပဿနာရှုတယ်ဆိုတာကဘုန်းကြီးတို့ယောဂီများတည်ယုံလေးရှုတာမဟုတ်ဘူးသိအောင်ရှုတာဘာဖြစ်အောင်ရှုတာလဲသိအောင်ရှုတာ တမထရဲ့တရေကူကတမာတိတမထရဲ့တရေကူကဘာလဲတမာတိဆိုတာစိတ်လေးတည်ငြိမ်ဖို့တမာတိဆိုတာဘာတည်ငြိမ်ဖို့လဲစိတ်လေးတည်ငြိမ်နေဖို့ပဲကိုရှုမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးတည်နေဖို့လောက်ရှုနေတာကတမထပဲဝိပဿနာဆိုတာကဝိပဿနာရဲ့တရေကူကပညာပညာဆိုတာသိမှု မိမိရှုတိုင်းရှုတိုင်းရှုခံအာယုံလေးရော ရှုစိတ်ကလေးရောဘာဖြစ်သွားတယ်ဆိုတာသိသွားရမယ်အဲ့ဒီလိုသိအောင်ရှုတာယောဂီသိအောင်ရှုတာဆိုတော့ဝရိယမပါတတိမပါပဲနဲ့ဖြစ်ပါမလားဝရိယလည်းပါရမယ်တတိလည်းပါရမယ်ဘုန်းကြီးတို့ဗလာ၅ပါးဥစည်းပြီးတော့အထုရမယ်ဗာ၅ပါးတယ်လေဗလာ၅ပါး တတ္တာဝရိယတတိတမာတိပညာဆိုတဲ့ဒီ၅ပါးဒီ၅ပါးနဲ့ဆက်လို့ပေါ့နော်မြန်မာနိုင်ငံမှာပထမဦးဆုံးဖြစ်တဲ့တိပိဋကဆရာတော်ဘုရားကြီးမင်းကုန်တိပိဋကဆရာတော်ဘုရားကြီးဆရာတော်ဘုရားကြီးဟာဒီတိပိဋကသုံးပုံကိုပြန်မှုအတွက်သက်တော်40ကျော်လောက်မှစပြီးတော့ဒီစာတွေဖတ်တာစာတွေချက်တာ ဆရာတော်ဘုရားကြီးကိုဖူးတွေ့ဘူးတဲ့ပုဂ္ဂိုလ်တိုင်းသိပါလိမ့်မယ်ဆရာတော်ဘုရားကြီးရဲ့ခန္ဓာကိုယ်လေးဟာတည်တည်ကြုံကြုံလှီလီလေးပါအဲ့တော့ဒီပိဋကသုံးပုံကိုပြန်ဖို့ဒီပိဋကပြန်ဖို့စာချက်တဲ့အခါကျတော့ဒီတိပိဋကမင်းကုန်းဆရာတော်ဘုရားကြီးမပြန်ခင်မှာရှိကနှစ်နှစ်ရှိသွားပြီဒီတိပိဋကစာမဝဲကြီးကျင်းပါလား အဲ့ဒီမှာအောင်မြင်တဲ့ပုံကူမရှိဘူးကျမ်းမာကြီးတွေပြည့်ပြီးတော့ကျမ်းမာကြီးတွေချိုးရင်းသွားကြတယ်စာပြန်တဲ့တန်ဃာတော်ကြီးစာကျက်တဲ့တန်ဃာတော်ကြီးအဲ့ဒီတော့ကျောင်းတကာကြီးဖြစ်တဲ့ပုံကူကဥစဉ်ဥစဉ်ခန္ဓာကိုယ်လေးကလည်းတေးသေးကွေကွေကြုံကြုံလှီလှီလေးနဲ့ဒီပိဋကသုံးပုံကြီးဆုံးခန်းတယ်အောင် ပြန်ရမယ်ဆိုရင်ဥစဉ်အသက်တောင်ရှိမှာမဟုတ်တော့ဘူးကျမ်းမာကြီးတွေအကုန်လုံးချိုးရင်းကုန်နေမယ် တော်ပြီပေါ့ဒီလောက်စာတွေတတ်နေရင်တော်ပြီပေါ့ဥစဉ်အဲ့ဒီပိဋကသုံးပုံပြန်မှုစိတ်မကူးနဲ့မကြက်နဲ့အောင်မြင်မှာမဟုတ်ဘူးတခါကြီးကစေတနာနဲ့ပါအဲ့ဒီမှာကျေးဇူးရှင်မင်းကုန်တိပိဋကဆရာတော်ဘုရားကြီးကိုယ်တိုင်မင်းရှိတာပါဆရာတော်ဘုရားကြီးပိဋကသုံးပုံပြန်လို့25နှစ်မြောက်အောင်မြင်တာငွေရုပ်အဖြစ်ကျင်းပတဲ့အချိန်တုန်းကဆရာတော်ဘုရားကြီးကိုယ်တိုင်အမိရှိတဲ့စကားလေးပါဒါ အဲ့ဒီလိုပြောတဲ့အခါတဲ့ဒီမင်းကွန်းတိပိဋကဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်ကတကကြီးတကကြီးပြောတဲ့အတိုင်းဟုတ်တယ်ကျုပ်ရဲ့ခန္ဓာကိုယ်ဟာလည်းပဲတေးသေးကွေးကွေးကြုံကြုံလှီလှီလေးနဲ့ဒီပိဋကသုံးပုံဆိုတဲ့စာပေစာအုပ်တွေကိုပြန်နိုင်မှာမဟုတ်ဘူးရှင်ဘုရားခန္ဓာကိုယ်ကခံနိုင်မှာမဟုတ်ဘူးယောဂါတွေရသွားလိမ့်မယ်တကကြီးပြောတာလည်းမှန်ပါတယ်တဲ့သို့တော်တဲ့ အောင်ကိုအောင်မြင်ရမယ်ဥစဉ်မှာဒီခန္ဓာကိုယ်ရဲ့အင်အားဟာသေးကွေးကြုံလှိပေမယ်လို့ဥစဉ်မှာဘိုး၅ပါးရှိတယ်တဲ့ဗလာ၅ပါးရှိတယ်ဗလာ၅ပါးဘာ၅ပါးလဲလေဗလာ၅ပါးတနည်းအားဖြင့်ဘိုး၅ပါးလို့လည်းခေါ်တယ်ဥစဉ်မှာအဲ့ဒီဘုံ၅ပါးဗလံ၅ပါးအပြည့်ဝရှိတယ်ဒါကြောင့်အောင်ကိုအောင်မြင်ရမယ်တတ္တာ အောင်မြင်ရမယ်ဆိုတဲ့ယုံကြည်မှုအပြည့်ရှိတယ်ဝရိယကြိုးစားအားထုတ်ရင်ရနိုင်တယ်တတိဒီစာပေတွေပေါ်မှာလုံးဝတတိမလွတ်စေရဘူးအခြားပေါ်မှာစိတ်အာယုန်တွေမရောက်စေရတမာတိစိတ်တည်ခြင်းမှုတမာတိတွေဖြစ်နေပြီဆိုရင်ပညာဉာဏ်တွေကသူ့လိုလိုထင်မြင်လာမယ်ဒီကနေ့ဘုန်းကြီးတို့ ဒီမဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်များမိမိတို့ကြိုးစားအားထုတ်ပေမဲ့ပါရမီအလျောက်တရားအသိဉာဏ်ဓုတွေမရသေးဘူးဆိုရင်တောင်စိတ်တကြစိတ်အားငယ်ဖို့လိုပါဘူး။ဘာကြောင့်လဲဆိုတော့ဒီဝိပဿနာတတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေတဲ့ဝိပဿနာပါရမီ ကုသိုလ်တော့မရဘူးလား။ ပါရမီကုသိုလ်တော့ဖြစ်သွားပြီကို့မှာဘာမှတမာရီလည်းမရဘူးစိတ်တွေကလည်းထွက်လိုက်တာဘာညာမှလည်းမဖြစ်ဘူးစိတ်ထမကြမ်းနဲ့တမတ်မှတ်နိုင်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်မှတ်ချက်ကလေးတစ်ချက်မှတ်လိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်မှတ်ချက်ပေါင်း1မိနစ်ကို90နီးပါးရတယ်တကယ်ရှုစဉ်ရှုမှတ်ရင်9မိနစ်လောက်တစ်ထိုင်တစ်ထိုင်မှရှုမှတ်နိုင်ရင် မှတ်ချက်ပေါင်း250 ကုသိုလ်စိတ်ပေါင်းဘယ်လောက်ရသွားလဲ250ရနည်းနည်းလေးရတာမဟုတ်ဘူးအများကြီးပဲဒါပါရမီကုသိုလ်တွေဖြစ်နေပြီဝိပဿနာဉာဏ်ထိအောင်မဖြစ်သေးဘူးထားအောင်ဒီစိတ်တည်ငြိမ်မှုတမာတိလေးဖြစ်နေပြီဆိုတဲ့ကူကဘုန်းကြီးတို့ရဲ့စိတ်ရဲ့စွမ်းအားတွေထက်မြက်လာလိမ့်မယ်စိတ်ရဲ့စွမ်းအားတွေဘာဖြစ်လာမလဲထက်မြက်လာလိမ့်မယ် စိတ်စွမ်းအားတွေထက်မြက်လာရင်ဘာမဆိုဆုံးဖြတ်ချက်တွေကမှားမလားမှန်မလားမှန်မှန်ကန်ကန်ဖြစ်လာတယ်ကိုယ့်ရဲ့လုပ်ငန်းတွေမိသားစုကိစ္စတွေစီးပွားရေးလုပ်ငန်းတွေလူမှုရေးလုပ်ငန်းတွေဘယ်လိုကိစ္စတွေပဲကြုံကြုံဟောဒီတမာရီကိုထူထောင်ထားတဲ့ပုဂ္ဂိုလ်ဒီသတိပဋ္ဌာန်ဝိပဿနာတရားလေးကိုယိုသည်သည်ရှုမှတ်ပွားများအားထုတ်ထားတဲ့ပုဂ္ဂိုလ်အဲ့ဒါလေးကိုကိုက အကြောင်းကိစ္စတခုပေါ်တိုင်းပေါ်တိုင်းကိုဆုံးဖြတ်ချက်တခုချရတော့မယ်ဆိုတိုင်းဆိုတိုင်းစိတ်လေးကိုစူးစီးပါဒီသတိပဋ္ဌာန်ရှုမှတ်နည်းလေးတိုင်းကိုရှုမှတ်နေပါစိတ်တည်ငြိမ်မှုလေးရသွားပြီဆိုရင်မိမိဆုံးဖြတ်ရမယ်အရာဝတ္ထုကိုစဉ်းစားပြီးတော့ဆုံးဖြတ်ချက်ချပါအဲ့ဒီဆုံးဖြတ်ချက်ဟာဘယ်တော့မှမလွဲတော့ဘူး ဘာကြောင့်လဲစိတ်ရဲ့စွမ်းအားတွေထက်မြက်လို့လားတုံးနေလို့လားစိတ်စွမ်းအားတွေထက်မြက်နေလို့တည်ငြိမ်မှုစွမ်းအားတွေကောင်းနေလို့အဲလိုတည်ငြိမ်မှုစွမ်းအားတွေကောင်းနေတဲ့အတွက်ကြောင့်မို့မှတ်ဉာဏ်တွေကလည်းပဲအင်တန်မှထက်မြက်လာတယ်အဲလိုထက်မြက်ပြီးတော့ဆုံးဖြတ်ချက်တွေလည်းပဲဘယ်တော့မှအမှားမရှိဘူးဒါကြောင့်မို့ကို့မှာပါရမီတရားသူရနိုင်လောက်တဲ့ပါရမီမရှိဘူးဝိပဿနာဉာဏ်တွေအခုအားထုတ်တယ်ခုနှစ်ရအားထုတ်တယ်မဖြစ်သေးဘူးဘာမှအားငယ်စရာမလိုပါဘူး ဝိပဿနာကုသိုလ်ရှုမှတ်ရတဲ့ကုသိုလ်တော့ဖြင့်ရနေတာပဲဒါကြောင့်မို့ဒီမှာတရားစခန်းဝင်ရတာငါတော့ဖြင့်ညောင်းလိုက်တာပင်မလိုက်တာငါတော့ကျမ်းမာရေးတောင်းမကောင်းဘူးတင်စသည်ဖြင့်ဒီဘက်က တွက်မယ်ဆိုရင်လည်းပဲတွက်လို့ရတယ်လို့တကယ်ပဲကုသိုလ်ဘက်ကတွက်ကြည့်ရင်တော့ဘုန်းကြီးတို့ယောဂီများတဏှာကြီးတထိုင်တထိုင်ရှုမှတ်လို့9မိနစ်ပဲရရ10မိနစ်ပဲရရရှုမှတ်နိုင်တယ်ဆိုရင်9မိနစ်ရရင်9မိနစ်ကုသိုလ်ဖြစ်တာပဲ10မိနစ်ရရင်10မိနစ် ဘာဝနာကုသိုလ်တွေမရဘူးလားသီလစောင့်တည်စောင့်တင်းထားတဲ့သီလကုသိုလ်တွေရောမရဘူးလားအခုတရားတွေကိုနာကျင်လဲနာမနာကျင်လဲနာတနေ့ကိုနှစ်ကြိမ်နှစ်ကြိမ်တရားတွေနာနေရတဲ့အတွက်ကြောင့်မို့တရားနာရတဲ့ဓမ္မတဝနာကုသိုလ်တွေရောမရဘူးလားကဲကုသိုလ်တွေနည်းနည်းလေးလားအများကြီးလားဒါတင်လားဆိုတော့ကုသိုလ်တွေကဘာကုတရားနာပြီးတိုင်းနာပြီးတိုင်းဟောအမြတ်အတန်းနေမဝေဘူးလားဟောဓမ္မဒေသနာ တရားတော်တွေကိုတခါတည်းကိုနာထားတဲ့ကိုကုသိုလ်တွေကိုအထုတ်ထားတဲ့ကုသိုလ်တွေအမြတ်တမ်းဝေရတဲ့ကုသိုလ်ဟောသူတစ်ပါးတွေလှူဒန်းတဲ့ကုသိုလ်တွေကိုမိမိတို့ကတခါပြန်ပြီးတော့တာရုအနုမောဒနာမပြုရဘူးလားကဲပတ္တိဒါနပတ္တနုမောဒနာကုသိုလ်တွေနည်းနည်းလေးရတာလားအများကြီးရတာလားဟောဒီမှာတရားစကား9ရက်လောက်ဝင်လိုက်တဲ့အချိန်လေးမှာအိမ်မှာနေတာနဲ့စာရင်တော့ ကုသိုလ်တွေလည်းအများကြီးရသလိုအတိညာဏ်တွေလည်းပဲအများကြီးဖြစ်မလာဘူးလားတကယ်လို့ဒီမှာရှုမှတ်ရတာအခုတမာတိမဖြစ်သေးဘူးစိတ်တည်ငြိမ်မှုမရသေးဘူးဆိုရင်အခုရှုမှတ်တဲ့နေလေကောင်းကောင်းရသွားမယ်ကာယ ानु ပဒနာကိုယ်မူရာလေးတွေရှုမှတ်နေတယ်ကိုယ်မူရာရှုမှတ်နေလေကောင်းကောင်းရသွားမယ်ဝေဒနာ ानु ပဒနာခံစားမှုဝေဒနာလေးတွေကိုဘယ်လိုရှုရတယ်ဆိုတာကိုရှုမှတ်နေလေကောင်းကောင်းရသွားမယ် စိတ်တန်ဥပဒနာစိတ်လေးဖြစ်တိုင်းဖြစ်တိုင်းရှေ့စိတ်ကလေးကိုနောက်စိတ်ကလေးကနေပြီးတော့တိတိတိတိပြီးတော့ရှုမှတ်သွားမှုဆိုတဲ့စိတ်တန်ဥပဒနာဓမ္မနုပဒနာဆိုတဲ့သဘောအာယုံလေးတွေရှုမှတ်မှုဆိုတဲ့ဓမ္မနုပဒနာဒီရှုမှတ်နည်းလေးတွေကောင်းကောင်းရသွားပြီဆိုရင်မိမိအိမ်မှာရောက်တဲ့အခါမှာအချိန်ရတိုင်းအချိန်ရတိုင်းရတဲ့အချိန်လေးကို9မိနစ်ပဲဖြစ်ဖြစ်10မိနစ်ပဲဖြစ်ဖြစ်15မိနစ်ပဲဖြစ်ဖြစ်နှလုံးသွင်းရှုမှတ်နေလို့ရှိရင် အဲ့ဒီမှာလည်းပဲဝိပဿနာကုသိုလ်တွေမရဘူးလားကဲအဲ့ဒီမှာအေးအေးဆေးဆေးတိတ်တိတ်ဆိတ်ဆိတ်နဲ့ကိုနိုင်သလောက်ကိုစိတ်ကလေးကိုပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ပြီးအားထုတ်လို့စိတ်တည်ငြိမ်မှုတမာတိလေးရသွားရင်လေတမာတိကုသိုလ်တွေရောမဖြစ်ဘူးလားဗျာပါရမီရှိမယ်ဆိုရင်ကိုယ်အိမ်မှာကိုဝိပဿနာဉာဏ်လေးဖြစ်နိုင်တယ်ရှုမှတ်လို့နောက်ဆုံးမဉဏ်ပူဉဏ်အပယ်လွတ်နိုင်လောက်တဲ့ဉာဏ်လေးဖြစ်နိုင်တယ်မြတ်စွာဘုရားလက်ထက်ကဆိုရင်ဘုရားရှင်ကိုရောမြတ်ကြီး ဟောကြားထားတဲ့ဒီသတိပဋ္ဌာန်ရှုနည်းတိုင်အထောက်ကြတဲ့ပုဂ္ဂိုလ်တွေတချို့ပုဂ္ဂိုလ်တွေဆိုရင်အမျိုးသမီးများမှာဟင်းရွက်ကလေးတွေတင်းနေရင်ဟင်းရွက်ကလေးတွေကြိုရင်ချဲ့ရင်နဲ့တောင်တရားဓုရသွားတာတွေရှိတယ်။အဲတော့ကိုယ့်အိမ်ကိုယ်မှလည်းပဲကိုယ်လှုပ်ရှားနေတာကိုယ့်ရဲ့လှုပ်ရှားမှုအမူအရာဒါမှမဟုတ်ဘူးဆိုရင်လည်းအချိန်ရရင်ရသလောက်အေးအေးဆေးဆေးဘုရားခန်းရှိမှာပဲဖြစ်စီကိုယ့်ရဲ့နားနေခန်းထဲမှာပဲဖြစ်စီကိုယ့်ရဲ့အိမ်ခန်းထဲမှာဖြစ်စီ ဘယ်နေရာပဲဖြူဖြူမိမိဒီရှုမှတ်နည်းလေးအတိုင်းရှုမှတ်အားထုတ်သွားရင်ဘာဝနာကုသိုလ်တွေတော့မဖြစ်ဘူးလားဗျာကုသိုလ်တွေဖြစ်နေတာပဲဒါကြောင့်မို့အရေးကြီးဆုံးကဟောဒီမှာပိုင်ပိုင်နိုင်နိုင်တတိပဋ္ဌာန်ရှုမှတ်နည်းလေးရသွားဖို့အရေးကြီးတယ်ဒါကြောင့်မို့မြတ်စွာဘုရားကကာယေကာယ ानु ပတ္တိဝိဟာရတိအာတပိတံပဇာနောတတိမဝိနည်းလောကေပိစ္ဆာဒေါမနတံအဲဒီလိုအာတပ ရိယစိုက်ပြီးတော့ပြင်းပြင်းထန်ထန်ကြူးကြူးဆားဆားရှုအဲလိုရှုတဲ့အခါမှာပေါ်ရအာယုံလေးကိုတတိမှမလွတ်စေနဲ့အဲလိုမလွတ်အောင်ရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးမြဲသွားပြီဆိုရင်တမ္ပဇာနာကာရီအမှန်တိုင်းသိလာလိမ့်မယ်အမှန်တိုင်းသိလာလိမ့်မယ်ဆိုတော့ဒီအမှန်တိုင်းသိလာပြီရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအဖြစ်ကိုအဖြစ်တိုင်းအပြက်ကိုအပြက်တိုင်းအမှန်တိုင်းသိမြင်သွားပြီဆိုရင် မရှုမှတ်လျင်ဖြစ်နိုင်တဲ့လောဘတွေဒေါသတွေဝင်ခွင့်မရတော့ရှုမှတ်နေတဲ့အတွက်ကြောင့်မို့အာယုံမစိတ်တွေမြဲနေဘုန်းကြီးတို့ကိုယ့်ကိုယ်ပဲပြန်ပြီးသတိထားကြည့်ပါကိုယ်စိတ်ကလေးဟာကိုရှုမှတ်တဲ့ခုဖောင်းမှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲတည်နေတယ်ဝမ်းမိုက်လေးရော့သွားလို့ပိမှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲတည်နေတယ်အဲ့ဒီဖောင်းမှုအာယုံပိမှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲနေတယ်ဆိုရင်လူကျင်မှုဆိုတဲ့လောဘဝင်နိုင်သေးရဲ့လား စိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသရောဝင်နိုင်သေးရဲ့လားဟေးတွေ့ဝင်မှုဆိုတဲ့မောဟတရားတွေရောဝင်နိုင်သေးရဲ့လားကဲလောဘတွေဒေါသတွေမောဟတွေမကင်းဘူးလားဗျာရှုမှတ်နေတာတစ်ချက်မှတ်တစ်ချက်ကင်းနှစ်ချက်မှတ်နှစ်ချက်ကင်းမယ်တမင်းနဲ့မှတ်နိုင်ရင်တမင်းနဲ့ကင်းနေတယ်9မိနစ်မှတ်နိုင်ရင်9မိနစ်ကင်းနေတယ်ဒီလောဘဒေါသမောဟတွေဝင်နေသွားပြီလောဘဒေါသတွေမဝင်တော့ဘူးဆိုရင် အဲ့ဒီပုဂ္ဂိုလ်ထိုက်လျောက်ဆင်းရဲတော့မငြိမ်ဘူးလားဗျာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဆင်းရဲကင်းစင်တတိပ္ပံကျင့်စဉ်ကိုဆင်းရဲတွေလေကင်းစင်နိုင်တယ်ဒီတတိပ္ပံတရားကိုပွားရင်စိတ်ဆင်းရဲတွေလေကင်းစင်နိုင်တယ်အပယ်ဆင်းရဲလေကင်းစင်နိုင်တယ်ခန္ဓာဆင်းရဲတန္တရာဆင်းရဲအလုံးကင်းစင်နိုင်တယ်ဒါကြောင့်မိမိတို့အားထုတ်နေတဲ့တရားဟာဆင်းရဲကင်းစင်နိုင်တဲ့တရား ဒါကြောင့်မို့ဒီကာယ ानु ပဒနာဆိုတဲ့ကိုယ်အမူအရာအဲ့ဒီကိုယ်အမူအရာလေးကိုရှုဖို့အတွက်မြတ်စွာဘုရားကကာယ ानु ပဒနာကာယဆိုတာကိုယ်အမူအရာအနုဆိုတာအကျဉ်းချင်းအဖန်မှန်ပဒနာရှုတာကာယ ानु ပဒနာကိုယ်အမူအရာလေးကိုထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုနေတာကိုကာယ ानु ပဒနာဘာ ानु ပဒနာခေါ်တယ် အဲ့တော့ကာယ ानु ပဒနာဆိုတာအခုထိုင်ပြီးတော့အခုဘုန်းကြီးတို့ယောဂီများရှုနေတယ်ဝင်လေလေးဝင်လာလို့ဝမ်းပိုက်ကလေးတင်းလာရင်ဖောင်းနေလို့ရှုတယ်ထွက်လေလေးထွက်သွားလို့ဝမ်းပိုက်ကလေးရောကြပင်ကြသွားရင်ပိန်နေလို့ရှုတယ်အဲ့ဒီလိုရှုနေတာဟာကိုယ်မူရာကိုရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာတကယ်လို့အဲ့ဒီဖောင်းနာပိန်နာလေးကိုယောဂီကရှုတယ် မနေ့ကဘုန်းကြီးရှုပုံလေးတွေပြောပြပြီနော်ထိုင်တဲ့အခါမှာကိုကိုအောက်ပိုင်းကခွေးပေါ်ပိုင်းကဖြောင်းဖြောင်းမမတ်ထားဆိုတာဘယ်လက်ပေါ်ညာလက်တင်လက်မထိချင်းထိခေါင်းလေးကိုတဲတဲ့ထားမျက်စိလေးမှိတ်စိတ်ကရှုမှတ်ရမယ့်အာယုံဖြစ်တဲ့ဝမ်းပိုက်စီစိတ်ကလေးညှို့ထားဆိုတာအကုန်လုံးဘုန်းကြီးပြောပြပြီအဲ့ဒီလိုညှို့ပြီးတော့ယောဂီပုဂ္ဂိုလ်ဟာရှုနေတယ်အဲ့ဒီလိုဖောင်းမှုပိန်မှုလေးရှုနေတာဒါကိုယ်အမှုရာကိုရှုတာဖြစ်တဲ့အတွက်ကာယ ानु ပတ္တနာ တကယ်လို့အဲ့ဒီဖောင်းမှုပိန်မှုလေးကိုစရှုစမှာအာယုံပြုလို့မရဘူးရှုလို့မရတကယ်လို့ရှုလို့မရဘူးဆိုရင်ဒီအတိုင်းနဲ့အချိန်လေးဖြုံးမပြင်းနဲ့အထိုင်အထီလေးကိုပြောင်းရှုရတယ်ခုထိုင်နေတဲ့ပုံစံလေးဟာအောက်ပိုင်းခန္ဓာကိုယ်ဟာခွေနေတယ်အပေါ်ပိုင်းခါနေရလေးကနေအပေါ်ပိုင်းလေးကမတ်ပြီးထောင်းနေတယ် အဲ့ဒါလေးကိုအာယုံစိုက်ပြီးတော့ထိုင်နေရှုလိုက်အဲ့ဒီထိုင်နေလို့ရှုနေတာကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာပဲအဲ့ဒီလိုရှုနေရင်ကဘုန်းကြီးတို့ဒီမှာထိုင်နေထီတယ်ကျမ်းနဲ့တင်ပါနဲ့ထီတဲ့နေရာလေးကိုစိုက်ပြီးရှုတာလေကာယ ानु ပဒနာအဲ့ဒီလိုထိုင်နေထီတယ်လို့ရှုနေတယ်ရှုနေရင်ကတခါတရံမှာဝင်လေထွက်လေလေးကတခါတရံထင်ရှားသွားတာရှိတယ် အဲ့ဒီဝင်လေထွက်လေလေးကထင်ရှားသွားတော့ဝင်လေလေးကလည်းပဲဝင်လာတယ်ဆိုရင်နှာခေါင်းပြားမှာဖြစ်စီနှာခမ်းပြားလေးမှာဖြစ်စီထိသွားတယ်အဲ့ဒါလေးကိုဝင်လေသည်ရှုလိုက်တယ်ထွက်လေလေးထွက်သွားပြီဆိုရင်ဒီလိုပဲနှာခမ်းပြားလေးဖြစ်စီနှာခေါင်းထိန်လေးဖြစ်စီလေလေးကထိသွားတယ်ထွက်လေသည်သို့မဟုတ်ထိသည်ထိသည်ရှုလို့ရတယ် အဲ့ဒီလိုရှုနေတာလေကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာဘုန်းကြီးတို့ဝါယောဓာတ်နဲ့ပြောနေတာမဟုတ်သေးဘူးဝါယောဓာတ်ဆိုရင်ဒါအာနာပါနပဲဒီမှာထိတိလေးကိုထိမှုလေးကိုဒီမှာထိထိသွားတာလေးကိုအာယုစိုက်ပြီးရှုနေတဲ့အတွက်ကြောင့်ကာယ ानु ပဒနာပဲအဲ့ဒါထိုင်ပြီးရှုနေစဉ်မှာမတ္တကလေးရက်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ယောဂီများခန္ဓာကိုယ်လေးထားတဲ့အခါထားတယ်ထားတယ်ထားတယ်မမရက်မိသည့်တရား ရမ်းမိသွားပြီဆိုတဲ့အခါကျတော့မှရက်တယ်ရက်တယ်လို့ရှုတာအဲရက်တယ်လို့ရှုတဲ့အခါမှာဆံပြားက ခြေပြားတိုင်အောင်တကိုယ်လုံးကိုအာယုံလေးစိုက်ထားတယ်စိတ်နဲ့ခြုံပြီးကြည့်လိုက်ရဥမာအပြင်ခေါင်းပေါ်ကနေရေလေးလောင်းချလိုက်တဲ့အခါရေလေးအကုန်လုံးအောက်ကိုစီးဆင်းသွားတယ်လို့စိတ်လေးကိုလည်းပဲခေါင်းပေါ်ကနေပြီးတော့အောက်ကိုခြေထောက်ထိအောင်တခါလေးခြုံကြည့်လိုက်အဲ့ဒါလေးကိုရက်တယ်ရက်တယ် အဲ့ဒီမှာတပြင်းလေးလေးတစ်ခါလေးချတယ်တပြင်းလေးနဲ့အတူရက်တယ်စိတ်လေးကိုချုံချုံကြည့်လိုက်အဲ့ဒီလိုရှုနေတာကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာပဲကိုရှုနေတာ လေးကိုဩတတိပဋ္ဌာန်၄ပါးတွေကငါဘာကိုရှုနေတာဆိုတာကိုသဘောပေါက်နေဖို့လိုတယ်နော်အဲ့ဒီမှာကိုကိုမူရမယ်အဲ့ဒီကနေပြီးတော့ယောဂီများအခုထိုင်တဲ့ဣရိယာပုကလည်းတဏှာကြီးလောက်ကြာသွားတယ် အဲ့လိုကြာသွားတဲ့အတွက်ကြောင့်မို့ဣရိယာပုမျှအောင်ဈဉ္ညာလျှောက်မယ်ဈဉ္ညာလျှောက်မယ်ဆိုတဲ့အခါကျတော့ဈဉ္ညာသွားပြီဈဉ္ညာလမ်းကိုရောက်သွားပြီဈဉ္ညာလမ်းရောက်သွားတဲ့အခါကလည်းကြတော့ညာခြေလှမ်းတဲ့အခါမှာညာလှမ်းတယ်ဘယ်ခြေလှမ်းတဲ့အခါမှာဘယ်လှမ်းတယ်အဲ့လိုညာလန်းတယ်ဘယ်လန်းတယ်လို့ရှုနေတာလေကိုယ်အမှုရာကိုရှုတာပဲဘာအမှုရာကိုရှုနေတာလဲ ကိုယ်မူရာကိုရှုနေတာဖြစ်တဲ့အတွက်ပါတတိပဋ္ဌာန်လေတဏှုပဒနာတတိပဋ္ဌာန်ပဲရှင်းနော်ဒါကိုယ်မူရာလေးဖြစ်တိုင်းရှုနေတာအခုကိုယ်မူရာကာယ ानु ပဒနာလေးနဲ့ပတ်သက်ပြီးပြောနေတာကိုယ်မူရာလေးကိုရှုနေတာအဲဒီလိုယောဂီပုဂ္ဂိုလ်ဟာရှုရှုတဲ့အခါမှာဒီဈဉ္ဉံမှာတော့ဖြင့်ဘုန်းကြီးတို့ဣရိယာပဋ္ဌာပိုင်းကြာမှာကြာကြာနာနာပြောပြမယ်အဲဒီတော့ဒီကိုယ်မူရာလေးတွေကိုအခုရှုနေတယ် စာပေမှာတော့ကိစ္ဆံတော်ဝါကိစ္ဆံမိတိပသနာတိသွားတယ်သွားတယ်လို့ရှုသွားတယ်သွားတယ်လို့ရှုတာစိတ်အာယုံကအဲ့ဒီပေါ်ပို့ရတာသိပြီးမထိမိတဲ့အခါကျတော့ပို့ပြီးတော့ထိမိအောင်ညာချီလှမ်းလိုက်တဲ့အခိုက်မှာညာလှမ်းတယ်ဘယ်ချီလှမ်းလိုက်တဲ့အခိုက်မှာဘယ်လှမ်းတယ်အဲ့ဒီပုံမှာတခါလေရှုလို့စိတ်ကရှုစိတ်ကထိမိနေတယ်ညာချီပေါ်မှာစိတ်ကလေးရောက်သွားလိုက်ဘယ်ချီပေါ်မှာစိတ်ကလေးရောက်သွားလိုက်ညာချီပေါ်မှာစိတ်ကလေးရောက်သွားလိုက်ဘယ်ချီပေါ်မှာစိတ်ကလေးအဲ့ဒီပုံမှာ စိတ်အာယုံလေးတခါလဲစိုက်ပြီးရှုနေတာဒါကိုမူရာရှုတာဖြစ်တဲ့အတွက်ကာယ ानु ပသနာပဲအဲဒီလိုဈဉ္ညာဆုံးတဲ့အခါမှာရက်တဲ့အမူရာတခါရှုတယ်ဒါနဲ့ကိုအမူရာနောက်ဆုံးမိမိတို့ဒီမှာဆောင်ပြန်ရောက်လို့ကိုခန်းလေးကိုပြန်ရောက်လို့ခိတ္တခဏနားကျင်တယ်အဲဒီလိုခိတ္တခဏနားကျင်တဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများအိယာလေးပေါ့ ခန္ဓာကိုယ်လေးလှဲချတာလေးကစားလှဲတယ်လှဲတယ်လှဲတယ်မရှိရဘူးလားဒါခန္ဓာကိုယ်ကိုယ်အမှုရာကိုရှုနေတာ ဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာပဲကြည့်လှဲပြီးပြီလှဲပြီးတဲ့အခါမိမိကပက်လက်အနေထားမျိုးလေးနဲ့နေတယ်အဲ့ဒီမှာလက်ကလေးနှစ်ဖက်ကဝမ်းဘိုက်လေးပေါ်မှာတင်ထားတယ်တင်ထားတဲ့အခါကျတော့ဝမ်းဘိုက်ကလေးတင်ပြီးဖောင်းလာတာလေးတွေ့တယ်ဝမ်းဘိုက်ကလေးရောပြီးပင်ကျသွားတာလေးတွေ့တယ် အဲ့ဒီလိုတင်းတာလေးနဲ့ရော့သွားတာလေးနဲ့ဒါလေးကိုတွေ့နေရင်လည်းပဲတင်းနေရော့တယ်သို့မဟုတ်ဖောင်းနေပိနေဒီလိုရှုနေတာလည်းပဲကာယ ानु ပဒနာပဲဘာ ानु ပဒနာလဲကာယ ानु ပဒနာပဲတချို့ပုဂ္ဂိုလ်ကြတော့လေဝင်လေထွက်လေလေဝင်လေသည်ထွက်လေသည်လေးရှုနေတယ်ဒါကာယ ानु ပဒနာပဲဒီမှာထိတိတွေကလေးကိုရှုနေတာတကယ်လို့စောင်းရက်ကလေးမိမိကအိတ်တယ်လို့စောင်းရက်ကလေးအိတ်တယ် အဲ့ဒီခါမှာအိတ်တယ်ထိတယ်အိတ်တယ်ဆိုတာဒီကန့်လန့်ခန္ဓာကိုစန့်စန့်လေးပြုနေတာကိုအိတ်တယ်လို့ခေါ်တာအဲ့ဒီမှာဒီလိုခန္ဓာကိုစန့်စန့်လေးအိတ်နေတဲ့သဘောလေးကိုရှုတာကိုအိတ်တယ်လို့ရှုတယ်ကျန်းနဲ့ခေါင်းနဲ့ထိတဲ့အထိခေါင်းနဲ့ကျန်းနဲ့ထိတဲ့အဲခေါင်းနဲ့ခေါင်းနဲ့ထိတဲ့အထိပဲဖြစ်စီနောက်ပြီးတော့ဒီလက်ပြင်နဲ့ကျန်းနဲ့ထိတဲ့အထိပဲဖြစ်စီခန်းစေယုံနဲ့ကျန်းနဲ့အထိပဲဖြစ်စီ ထိတဲ့နေရာလေးကိုအာယုံစိုက်ပြီးတော့ထိအိတ်တယ်ထိတယ်အိတ်တယ်ထိတယ်ဆိုတာဒါကိုယ်အမူအရာရှုတာပဲဘာအမူအရာရှုတာလဲအဲ့ဒီကိုယ်အမူအရာလေးရှုတာမို့ကာယ ानु ပတနာဘာ ानु ပတနာလဲကာယ ानु ပတနာကဲဒီတော့ထိုင်ပြီးရှုတာလေဒီမှာဖောင်းမှုပိန်မှုထိုင်မှုထီမှုထီတိစသည်ဖြင့်ရှုနေတာကာယ ानु ပတနာ ရက်တဲ့ခံမှာလည်းရက်တယ်လို့ရှုတာကာယ ानु ပဒနာသွားတဲ့ခံမှာလည်းသွားတယ်ရှုတာကာယ ानु ပဒနာအိတ်တဲ့ခံမှာလည်းအိတ်တယ်ရှုတာကာယ ानु ပဒနာအဲ့ဒီကိုယ်အမူအရာလေးတွေရှုရှုတဲ့ခံမှာတဲ့ယေရှုရှင်ဆရာတော်ဘုရားကြီးကကိုယ်အမူအရာ ဖြစ်တိုင်းမှာမှန်စွာ သိရမည်တဲ့ဒါလေးဆိုလိုက်မယ်ကိုယ်အမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုယ်အမူအရာ ဖြစ်တိုင်းမှာမှန်စွာသိရမည်နှခေါက်လောက်ဆိုကြည့်ပါစောစောကဘုန်းကြီးကကိုယ်အမူအရာလေးဖြစ်တာကိုရှုတာကိုပြောပြီနော်အဲဒီလိုရှုတဲ့အခါမှာရှုယုံလေးရှုနေရတာမဟုတ်ဘူးသိရမယ်သိတာကလည်းအမှန်တိုင်းသိရမယ် ဘယ်လိုသိရမှာလဲအမှန်တိုင်းသိအောင်ရှုရမယ်ယောဂီများဟာရှုရှုဆိုပြီးတော့ရှုတော့ရှုနေကြတယ်ဘာမှမသိဘူးဘာမှမသိရင်ဘာညာမှမဖြစ်သေးဘူးရှုတော့ရှုစေပဲဒါကြောင့်ရှုတဲ့အခါမှာတေချာသိအောင်ရှုဆိုတော့ဝရိယမပါဘဲနဲ့တော့ဘလို့မှမသိနိုင်ဘူးယောဂီပုဂ္ဂိုလ်ဟာတေချာဝရိယကိုပြင်ဆင်ပြီးတော့ဝရိယလေးနဲ့ လုပ်ထားရမယ်ဝရိယလေးထားပြီးတော့ရှုမှတ်တဲ့အာယုံကိုလည်းမလွတ်အောင်တတိစိုက်ထားရမယ်အဲ့လိုတတိစိုက်ထားပြီးတဲ့အခါမှာပေါ်လာတဲ့အာယုံလေးကိုတခါတည်းဟိုကပေါ်လာလိုက်ရှုလိုက်ပေါ်လာလိုက်ရှုလိုက်ဘုန်းကြီးတို့ကျမ်းဂန်များမှာဘာနဲ့ဥပမာပေးထားလဲဆိုတော့ဒါမြို့ပေါ်မှာကြီးပြင်းတဲ့ပုံကိုယ်တွေဆိုတော့သိမှသိပါမလားမသိဘုန်းကြီးတို့ဒီမှာဇာထဲမှာပြိုင်းများရေကတွတ်ပေါက်ကနေပြီးအစာကောက်တယ်လို့ပဲတဲ့ ဘုန်းကြီးတို့လေကွက်ကြီးတွေလေကွက်တွေလေကွက်တွေမှာဘုန်းကြီးတို့တောရွာတွေမှာတခင်းတွေစိုက်တဲ့အခါမှာရေတွေသွင်းရတယ်ရေတွေသွင်းတဲ့အခါကျတော့ဒီလေကွက်ကပြည့်ပြီဆိုရင်နောက်လေကွက်ကိုတခါဖောက်ချတယ်ဖောက်ချပြီးတော့ဟိုဘက်လေကွက်ကိုရေတွေသွင်းရတယ်အဲ့ဒီရေတွေထဲမှာငါးလေးတွေရှိတယ်ငါးလေးတွေကိုရှိတဲ့အခါကျတော့ဒီလိုလေထဲမှာရှောင်မဖမ်းဘူးအဲ့ဒီပြိုင်းကအဲ့ဒီရေထွက်ပေါက်ကလေးကနေစောင့် ရေထွက်ပေါက်ကလေးကနေစောင့်ပြီးကြည်နေတာဗျာဘုန်းကြီးတို့ပြောရရင်တော့မျက်တောင်မခတ်ပဲအဲ့လိုစောင့်နေတဲ့အခါမှာရေထဲကငါးလေးကလက်ကနေပါလာတာနဲ့ဇွတ်ဆိုတခါလေးစိုက်တယ်ဖမ်းလိုက်တာဟောပါဇက်ထဲမှာငါးလေးမိသွားတယ်ဒီငါးလေးကိုဖမ်းနိုင်ဖို့အတွက် तू စောင့်ပြီးတော့ဝရိယစိုက်ပြီးမစောင့်ရဘူးလားကဲဟိုကပေါ်လာတာနဲ့လက်ကနေဟိုမှာငါးလေးနေဆိုတော့ဝင်းကနေလက်ကနေသူတို့ရဲ့ဝမ်းဘက်ကလေးတွေအဲ့ဒါလေးလေးပေါ်လာရောဇွတ်ဆိုတခါလေးဖမ်းလိုက်တာကတန်းပြီးသူ့ပါဇက်ထဲမှာငါးလေးမိသွားတယ် အခုယောဂီပုဂ္ဂိုလ်တရားရှုမှတ်တဲ့အခါအဲ့ဒီတိုင်းပဲခန္ဓာမှာပေါ်လာတဲ့အာယုကိုငါရှုမယ်ဆိုတဲ့ကြောင်းကြဆိုင်မှုတွေရှိရမယ်ဝိရိယလေးရှိရမယ်အဲ့ဒီမှာကြောင်းကြဆိုင်ပြီးတော့ထားတဲ့အခါမှာဟိုက ပေါ်လာတယ်ဝမ်းမိုက်လေးတင်းလာတယ်ဆိုရင်ချက်ချင်းဖောင်းနေသုံးမှုတင်းနေရှုလိုက်ဝမ်းမိုက်ကလေးရော့သွားတယ်ပိန်နေရှုလိုက်ရော့တယ်ရှုလိုက်တခါနဲ့အမှတ်ချက်ကလေးတဲ့နေအောင်ရှုရတယ် အဲ့ဒီဖောင်းနာပိန်နာလေးကိုတေချာတဲနေအောင်တေချာလေးရှုနေဟိုကဖောင်းနာလေးပေါ်လာလိုက်ဖောင်းတယ်လို့ရှုလိုက်ပိန်နာလေးပေါ်လာလိုက်ပိန်တယ်လို့ရှုလိုက်ဥပမာတစ်ခုကဘာနဲ့ပေးထားလဲဆိုတော့နံရံကိုတဲ့ရှင်လေးကိုလုံထားပြီးတော့ရှင်လေးနေအဲ့ဒီရှင်အလုံးလေးနဲ့နံရံကိုပြက်လိုက်ရင်တဲ့တစ်ချက်ပြက်လိုက်တာနဲ့ဟိုကဖတ်ဆုကတ်သွားတယ်တစ်ချက်ပြက်လိုက်တာနဲ့မလွယ်ဘူးကတ်သွားတယ်အဲ့ဒီလိုပဲတဲ့ အာယုံလေးပေါ်မှာဒီကမှတ်စိတ်ကလေးကမှတ်လိုက်တာနဲ့တခါတည်းကပ်ဝင်သွားတယ်စိုက်ဝင်သွားတယ်ရှုမှတ်လိုက်တာနဲ့တခါတည်းစိုက်ကြသွားတယ်ရှုမှတ်လိုက်တာနဲ့အဲ့ဒီပုံမှာအာယုံလေးပေါ်မှာမှတ်စိတ်ကလေးစိုက်ကြသွားအဲ့ဒီလိုမလွဲအောင်ရှုမှတ်နိုင်ဖို့အတွက်ကြောင်းကြဆိုင်မှုဝရိယလေးမပါရဘူးလားဝရိယပါဖို့လိုတယ်ဝရိယမပါလို့ကတော့ခေါင်းကတစ်ချက်ချင်းနဲ့စိုက်ကြသွားမှာပဲဝရိယပါနေမှဟိုမှာတတိလေးကတခါလေးကတ်နေ အဲ့ဒီဝရိယနဲ့တတိနဲ့နှစ်ခုတွဲပြီးတော့ရှုရှုလိုက်တဲ့အခါကလည်းကြတော့အဲ့ဒီရှုမှတ်တဲ့အာယုံဖြစ်တဲ့ဖောင်းအာယုံလေးပေါ်မှာဟိုကဖောင်းတာလေးပေါ်လာလိုက် ဖောင်းတယ်ရှုလိုက်ဘိန်အာယုံလေးပေါ်လာလိုက်ဘိန်တယ်ရှုလိုက်ဖောင်းအာယုံလေးပေါ်လာလိုက်ဖောင်းတယ်ရှုလိုက်ဘိန်အာယုံလေးပေါ်လာလိုက်ဘိန်တယ်ရှုလိုက်အဲ့ဒီပုံမှာမတ်စိတ်ကလေးတီးနေတယ်ဘယ်မှမသွားတော့ဘူးမတ်စိတ်ကလေးက အဲ့ဒီဖောင်းမှုပိန်မှုအာယုန်လေးပေါ်မှာ9မိနစ်အဲ့ဒီပေါ်တည်နေရင်9မိနစ်နိဝရဏတရားတွေကင်းနေတယ်စိတ်တွေဘယ်မှမသွားအောင်ကာမေဆန္ဒတာစီတမိစီအလုစီစီးပွားစီဘယ်မှမသွားတော့ဗျာပါဒစိတ်ဆိုးစိတ်ပြတ်တာမရှိဘူးထိနာမိတ်တာအိမ်ငိုက်တာထိုင်မိတ်တာမရှိဘူးဘုဒ္ဓဆကိုကိုဆပြန့်လွင့်ပူပန်မှုမရှိဘူးဝီစီကိစ္စယုံမှမှုမရှိဘူး ဒီပေါ်မှာပဲဖောင်းမှုအာယုံပေါ်ပိန်မှုအာယုံပေါ်မှာပဲမှတ်စိတ်ကလေးကတခါလေစင်ကြယ်နေတာအဲလိုအာယုံမှတ်စိတ်ကလေး9မိနစ်မြဲနေရင်9မိနစ်စိတ်စင်ကြယ်နေတယ်10မိနစ်ရှုမှတ်နိုင်နေရင်10မိနစ်အာယုံလေးပေါ်မှာစိတ်လေးစင်ကြယ်နေတယ်အဲ့ဒီပေါ်မှာရှုမှတ်စိတ်လေးက15မိနစ်မိနစ်20ဒီခါလေးမြဲပြီးတော့အာယုံလေးမိနေတယ်အဲ့လိုအာယုံလေးမိနေတဲ့အခါကျတော့ရှုတိုင်းရှုတိုင်း ဟိုးစိုးစိုးကတိတဲ့အတိမျိုးတွေလုံးဝမရှိတော့လုံးစိုးစိုးကတိတဲ့အတိမျိုးတွေလုံးဝမရှိတော့ဝိနာပညာတိတဘာဝမေဝပတ္တိတိဝိပဒနာဆိုတဲ့အတိုင်းလုံးဝပညာဆိုတဲ့တရားလုံးဝပျောက်သွားတယ်ဝမ်းပိုက်ဆိုတဲ့တရားကြီးမရှိတော့ဖောင်းတယ်ဆိုရင်လေတင်းလာတဲ့သဘောလေးပဲသိတော့တယ် ပိန်သွားတဲ့အခါမှာလည်းပဲ1 byte ဆိုတဲ့တဏ္ဍာကြီးမရှိတော့တင်းလာတဲ့သဘောလေးပဲရော့သွားတဲ့သဘောလေးပဲတွေ့ရတော့တယ်အဲ့ဒီမှာပြင်းညက်ဆိုတဲ့တဏ္ဍပြောက်ပြီးတော့ပတ္တမသဘောလေးပေါက်သွားတယ်တရားဆိုတာပရမတ်ကိုပြောတာပြင်းညက်မြင်ုံနဲ့တရားမမြင်သေးဘူးပရမတ်ကိုမြင်မှတရားမြင်တာပရမတ်ဆိုတာသဘောပရမတ်ဆိုတာဘာလဲသဘောလေးပဲ တေချာရှုကြည့်ပါယောဂီတို့တေချာရှုကြည့်ပါဒီလိုရှုရင်ဒီလိုတွေ့မယ်ဆိုတာကိုဘုန်းကြီးပြောနေပြီပဲပထမပညာတရားကြီးထင်နေမယ်ဖောင်းနေဆိုရင်ဝမ်းပိုက်ကြီးတင်းလာဘိန်းနေဆိုရင်ဝမ်းပိုက်ကြီးယော့သွားဖောင်းနေဆိုရင်ဝမ်းပိုက်ကြီးတင်းလာပထမပညာကိုပဲရှုနေရမှာအဲ့ဒီပညာပုံမှာစိတ်အနေများလာတဲ့အခါကျတော့မှပညာဆိုတဲ့ပုံပန်းတံပျောက်ပြီးတော့ပရမတ် သဘောလေးတွေ့လာမယ်။ဖောင်းနေဆိုရင်တင်းသဘောလေးတွေ့လာမယ်။ဘိန်းနေဆိုရင်ရောသဘောလေးတွေ့လာမယ်။တင်းသဘောလေးဟာဝါယောဓာတ်ပဲ။တင်းသဘောလေးဟာဘာဓာတ်လဲ။ရောသဘောလေးကရောဝါယောဓာတ်ပဲ။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဝါယောဓာတ်ရဲ့သဘောဆိုတာထောက်ကန်တဲ့သဘောအခုယောဂီတို့ထိုင်နေတာ။ထိုင်နေတယ်ဆိုတာဒီဝါယောဓာတ်ထောက်ကန်နေလို့လေဖြတ်ထားရင်ထိုင်လို့ရသေးလား။လေမရှိတော့ ဒါဝါယောဓာတ်ရဲ့ထောက်ကန်နေတဲ့သဘောမတ်တရတယ်ဆိုတာလေးပဲဒီတိုင်းပဲလေမဖြတ်လို့ဖြတ်နေရင်မရအောင်ထောက်ကန်နေတဲ့သဘောကဝါယောဓာတ်တောင့်တင်းနေတဲ့သဘောဝါယောဓာတ်တောင့်တင်းနေတဲ့သဘောကဘာတာလဲဝါယောဓာတ်ထောက်ကန်တောင့်တင်းလျော့ခြင်းတမီရော့ရော့ရော့ရော့သွားတယ်ဆိုတာတင်းတာလဲဝါရောဖြစ်တယ်လို့ရော့သွားတာလဲဘာတာလဲအေးရင်းရိုင်နေတာလှုပ်ရှားနေတာအဲ့ဒါဝါယောဓာတ်ပဲ ခွေးတို့ကြည့်ဖို့အပြင်မှာအပြင်လောကကြီးကြည့်ဖို့တစ်ပင်တစ်ပင်ကိုကိုကြည့်နေလေငြိမ်းနေရင်အရွက်ကလေးလှုပ်ရလားဟောလေလေးတိုက်လာရင်အရွက်ကလေးဘာဖြစ်သွားလဲဟင်းရင်းရိုင်နေတဲ့သဘောလှုပ်ရှားနေတဲ့သဘောအဲ့ဒါဝါရောတတ်တယ်ပဲခန္ဓာကိုယ်ကြီးကိုကိုယ့်ကိုယ်ကိုသိချင်တတိမထားမိလို့ငါငြိမ်းနေတယ်လို့ထင်တာမငြိမ်ဘူးလှုပ်နေတာကြီးတယ်ပဲကြည့်ကဲစိတ်ထဲမှာဟွာမလုပ်လို့ရှိရင်ကိုယ့်အကူမတ်တက်ကလေးရကြည့်ပါလားငြိမ်ငြိမ်လေးရထားကြည့် လုပ်နေတယ်အေးရပေါ်မှာအိတ်ကြည့်ဘုန်းကြီးတို့ဒီနိုင်ငံကတော့ချင်းမရှိလို့ချင်းတော့မရှိဘူးဘုန်းကြီးတို့မြန်မာနိုင်ငံကတော့ချင်းတော့မထောင်လို့အိတ်မရအောင်အဲ့တော့အေးရလေးပေါ်မှာလှဲပြီးတော့အပေါ်ကိုမျက်နှာမျက်နှာချက်ကိုမော့ကြည့်နေချင်းတော်စီမော့ကြည့်နေချင်းတော်ကြီးကဘာလုပ်နေလဲလှုပ်နေတာချင်းတော်ကြီးကတက်တက်လှုပ်တာမဟုတ်ဘူးဟောဒီခန္ဓာကိုလှုပ်လို့ဒီကရင်ကြီးမှာလှုပ်နေတာဒါကြောင့်မို့ရင်းရင်လှုပ်ရှား ရွေသွားတတ်သည်လှုပ်ရှားနေတာလဲဝါယောဓာတ်ရွေ့ရွေ့သွားနေတာလဲဝါယောဓာတ်သူလိုရာပဲတွန်းလျက်ဆောင်သည်ကိုကရှေ့ကိုသွားမယ်ဆိုရှေ့ကိုတွန်းမှာနောက်ကိုဆုံမယ်ဆိုနောက်ကိုဆုံအဲ့ဒါဝါယောဓာတ်ဒါကြောင့်မို့ဂျေဇုရှင်မာသီဆရာတော်ဘုရားကြီးကထောက်ကန်တောင့်တင်းလျော်ခြင်းတမည်ရင်းရိုင်လှုပ်ရှားရွေ့သွားတတ်သည် သူလိုရာပဲတွန်းလျက်ဆောင်သည်ဝါယောဓာတ်တိမှတ်မြတ်ယောဂီ ဝိပဿနာရှုတယ်ဆိုတာရှုတဲ့အခါမှာဒီနှာသီးပြားကလေလေးဝင်လာထွက်တာကိုလေဝါယောဓာတ်ရဲ့သဘောကိုရှုတာ။ဘာရဲ့သဘောကိုရှုတာလဲ။ဝင်လေထွက်လေဟာဝါယောဓာတ်။ဘာတာလဲ။ဟောဒီမှာဖောင်းတဲ့ပိန်နေလို့ရှုတာကြည့်။ပဂရိအနေနဲ့ဖောင်းမှုပိန်မှုဆိုတာဖြစ်ပါမလား။လေလေးဝင်လာတဲ့အခါဝမ်းပိုက်ကလေးပါဖြစ်သွားတယ်။လေလေးထွက်သွားတဲ့အခါကျတော့ဝါယောဓာတ်ဖြစ်ရှုတာ။ဘာဓာတ်ကိုရှုတာလဲ ဒီနေ့ဘုန်းကြီးတို့ဒီဝင်လေထွက်လေနဲ့ဖောင်းတာပိန်တာအတူတူပဲဝါရောတက်ကြည့်တယ်ရှုတာဘာမှမကွဲပြားဘူးဒီကဝင်လေရဲ့အစာလေးကိုရှုတယ်ဖောင်းတယ်ဆိုတာကဝင်လေရဲ့အဆုံးကိုရှုတာပိန်တယ်ဆိုတာကဘုန်းကြီးတို့ယောဂီများထွက်လေရဲ့အစဒီမှာနာသီးဘက်ကထွက်တယ်ဆိုတာထွက်လေရဲ့အဆုံးအဲ့တော့သူတို့နှစ်ခုရဲ့အစအဆုံးလေးကိုရှုနေတာ ဒါကြောင့်မို့နှာသီးပြားကရှုတာလည်းပဲစောင့်ပြီးတော့ရှုတာလည်းဝါယောဓာတ်ကိုစောင့်ရှုတာဘာဓာတ်ကိုစောင့်ရှုတာလဲအဲ့ဒီဖောင်းမှုပိန်မှုဆိုတာလည်းပဲဝမ်းဘိုက်ကနေပြီးတော့ဘာဓာတ်ကိုစောင့်ရှုတာလဲဝါယောဓာတ်ပဲအတူတူပဲဝါယောဓာတ်ပဲရှုတာပဲအလုံးဝဝါယောဓာတ်ပဲအခုကြည့်အမှန်သိပြီဆိုတဲ့အခါကလာကြတော့ဝမ်းဘိုက်ဆိုတဲ့တဏ္ဍန်ရှိသေးလားတင်းသဘောရော့သဘောဟောဝါယောဓာတ်ကိုလာတွေ့တယ်ဘာဓာတ်ကိုလာတွေ့နာလဲ အဲ့ဒီဝါယောဓာတ်ဆိုတဲ့သဘောလေးကိုတွေ့တာတရားတွေ့နေတာပဲဘာတွေ့နေတာလဲညာသောအဖြစ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေတရားရှာတယ်တရားထုတ်တယ်အလင်းရောင်အဝင်းရောင်ကြီးတွေ့နေမှတရားလို့ထင်နေတယ်ဟာဘုံတော်ဘုံဆောင်ပြတ်သက်ကြီးတွေတွေ့နေပြီဆိုတရားလို့ထင်နေပြီလူသေးကောင်အယိုးစုတွေထင်နေပြီတရားလို့ထင်နေပြီတကယ်တမ်းကျတော့အဲ့ဒီဟာတွေကအာယုံနေပဲအဲ့ဒါတွေကဘာတွေလဲ အာယုံနေပဲတကယ်တရားကသဘောပဲတကယ်တရားကဘာလဲဒါကြောင့်မို့တရားတွေ့ခြင်းရင်သဘောကိုတွေ့အောင်ရှုရတယ်တရားသိခြင်းရင်သဘောကိုသိအောင်ရှုရတယ်တရားမြင်ခြင်းရင်ဘာကိုမြင်အောင်ရှုမလဲသဘောမြင်အောင်ရှုဒီနေ့ယောဂီတို့သဘောမြင်အောင်ရှုပါပထမပိုင်းမှာယောဂီတို့ဟာဒီသဘောမှမတွေ့သေးရင်ဖြစ်ပြဆိုတာမတွေ့နိုင်သေးပါဘူး နော်သဘောမမြင်မဲနဲ့ဖြစ်ဖြစ်မြင်နေဆိုတာနားကြားဖြစ်ဖြစ်ပါဘုန်းကြီးဟောလို့ကြားထားလို့သိပြီးတော့ဖြစ်ဖြစ်ကိုသဘောကျနေတာပါတကယ်ကိုယ်တိုင်ဉာဏ်နဲ့တွေ့ဖို့ကြတော့သဘောမမြင်မဲနဲ့ဒီဖြစ်ဖြစ်မြင်လို့မရပါဘူးဘုန်းကြီးတို့ရဲ့လက္ခဏာ၃ပါးထဲမှာတဘာဝလက္ခဏာသင်္ခတလက္ခဏာတာမညာလက္ခဏာဒီနေ့ဘုန်းကြီးယောဂီတို့ကိုတရား လျှောက်ထားလို့တဲ့ပုဂ္ဂိုလ်လျှောက်ထားနိုင်တယ်ဆိုတာဒီနေ့ဘုန်းကြီးခွင့်ပြုပါတယ်အဲ့လိုတရားလျှောက်ထားတဲ့အခါတရားမေးမြန်းတဲ့အခါမှာဘုန်းကြီးကယောဂီတို့ပြောတာကိုနားထောင်တာဘုန်းကြီးမေးမှာကတရားဒီနေ့ရှုမှတ်လို့ရပြီလားဒါမေးမှာရပြီဆိုရင်ဘယ်လိုရှုမှတ်လဲမေးမှာဒီလိုရှုမှတ်နေရင်ဘယ်လိုသိတယ်လဲဆိုတာမေးမှာအဲ့ဒီမှာကိုကသိတာကိုပြောရမှာ အဲ့လိုသိတာကိုပြောတဲ့အခါမှာများသောအားဖြင့်ကယောဂီတွေကချက်ချင်းပဲအခုပဲဒီနေ့တရားဝင်နေဒီနေ့ပဲတပည့်တော်ဖြစ်ဖြစ်ဒီကုန်မြင်နေဖြစ်နိုင်သေးဘူးနော်စိတ်မှမတည်ငြိမ်သေးပဲနဲ့ဘာမှမဖြစ်နိုင်သေးဘူးကိုယ်စိတ်ကိုလည်းကိုပြန်ဆန်းစစ်ကြည့်တာစိတ်တွေကရောက်ရခန့်နေတာရောင်းဆန်နေတာစူးစီးလို့မရအဲ့ဒါတွေကဘယ်လိုလုပ်တွေ့နိုင်မလဲရေကြည်မှအရေးထင်တယ်စိတ်ကြည်မှအာယုန်နမိတ်ဆိုတာထင်တာ စိတ်ကြည်လင်မှုလိုလိမ့်မယ်အမှန်မြင်အမှန်သိဖို့ဆိုတာရေကိုကြည့်လိုက်ပါရေနောက်နေရင်အောက်မှာပါရှိတယ်ဆိုတာသိနိုင်မလားမြင်ရောမြင်နိုင်မလားကြည်လင်နေတဲ့ရေအောက်မှာဘာတွေရှိတယ်ဆိုတာမမြင်နိုင်ဘူးလားစိတ်ကြည်ဖို့လိုတယ်စိတ်ကြည်နေမှဒီခန္ဓာကိုယ်ကြီးဘာတွေဖြစ်နေတယ်ဆိုတာမြင်တယ်စိတ်မကြည်ဘဲနဲ့တော့ဘာမှမမြင်နိုင်ဘူးသဘောပါတယ်နော် တေချာလေးဘုန်းကြီးတို့ကသဘောပေါက်အောင်ဘုန်းကြီးကဘုန်းကြီးအနေနဲ့ဘုန်းကြီးပြောခဲ့ပြီလေကမ္မထမ်းဆရာကောင်းတယောက်ဖြစ်ဖို့အတွက်ပဲမာဇီဆရာတော်ဘုရားကြီးသင်ပေးတာပါလို့ပြောခဲ့ပြီဘုန်းကြီးကကမ္မထမ်းဆရာစစ်စစ်ပါဓမ္မဂတိကမဟုတ်ဘူးနားထောင်ကောင်းအောင်ဘုန်းကြီးမဟောတတ်ဘူးတရားနဲ့စက်လို့တရားအတွေ့အသိကိုပဲဘုန်းကြီးပြောတတ်တယ်ဒါကြောင့်မို့အခုဒီမှာတေချာရှုမှ တကယ်ပြဉ္ညာတံပြောက်ပြီးတော့ပတ္တမတ်ဆိုတဲ့သဘောလေးကိုမြင်ရမယ် လက္ခဏာ၃ပါးထဲမှာဘုန်းကြီးတို့တဘာဝလက္ခဏာဆိုတာသဘောကို ပထမဦးဆုံးတွေ့ရတယ်။ဘာကိုတွေ့ရလဲ။သဘောတွေ့မှယုံ nant တွေ့တာ။သဘောတွေ့မှဘာတွေ့တာလဲ။ယုံ nant တွေ့တာ။ဝိပဿနာဉာဏ်စဉ်နေတဲ့တရားပြန်ကြည့်။နာမရူပပရိစေရဉာဏ်နံပါတ်1ဟုတ်တယ်မို့လား။နာယုတ်ကိုပိုင်းခြားသိတဲ့ဉာဏ်။ဒီဉာဏ်ကစသိတယ် နာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ဆိုတော့အခုဘုန်းကြီးအခုပြောတဲ့သဘောလေးကိုဖောင်းတယ်ဆိုရင် တင်းသဘောလေးသိတယ်။ပိန်တယ်ဆိုရင်အခုရောသဘောလေးသိတယ်။အဲ့ဒီတင်းနေတဲ့သဘောလေးဟာဝါယောဓာတ်ပဲ။ဘာဓာတ်လဲ။အဲ့ဒီဝါယောဓာတ်ကယုတ်တရား။ဝါယောဓာတ်ကဘာတရားလဲ။အဲ့ဒီလိုတင်းနေတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကဘာလဲ။ကဲဖောင်းတယ်ဆိုရင်ဘာနဲ့ဘာလဲ။ ပိန်နေဆိုရင်ရောထားပဲဒါကိုအရင်ဆုံးသိရမယ်သဘောလေးကိုအရင်ဆုံးသိရဒါကြောင့်မို့ရှေးသူတော်ကောင်းဆရာတော်ကြီးတွေကတရားဆိုတာသဘောတဲ့တရားဆိုတာပါတယ်လေသဘောဆိုတာပါတယ်လေဟေးတရားသိခြင်းရင်ဗာသိအောင်ရှုတရားမြင်ခြင်းရင်ဗာမြင်အောင်ရှုတရားတွေ့ခြင်းရင်ဗာတွေ့အောင်ရှုသဘောတွေ့ရင်ဗာတွေ့ပြီလေ ဒီသဘောမြင်ရင်ဘာမြင်မိလဲအဲ့ဒီတရားမြင်ပြီဆိုတော့တရားဟာဘာတရားတွေလဲဆိုရင် ရုပ်တရားနဲ့နာမ်တရားဘာတရားမြင်တာလဲဒီသဘောကိုတွေ့ပြီဆိုရင်ရုပ်တရားနဲ့နာမ်တရားတွေ့ပြီအဲ့ဒီမှာယုံနာကိုသေချာပိုင်းပိုင်းခြားခြားသိလာမယ်ဒါကဘုန်းကြီးတို့ယောဂီများဒီမှာကိုယ်မူရာဖြစ်တဲ့ဖောင်းနာလေးရှူရင်းနဲ့ဒါယုံတဲ့နာမ်ကိုသိလာမယ်ယုံနာကိုသိပြီဆိုရင် အမှားဒိဋ္ဌိစင်ပြီ။ဘာစင်သွားပြီလဲ။အမှားဒိဋ္ဌိစင်သွားပြီ။ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့စွဲနေတဲ့အစွဲပြုတ်သွားပြီ။အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်သွားပြီ။ဘာကိုမြင်လို့လဲ။အမှားအမှန်ကိုမြင်လာလို့အမှန်သိရင်အမှားဒိဋ္ဌိစင်တာပဲ။အခုယုံနဲ့နံပါလားလို့သိလိုက်တာနဲ့တပြိုင်တည်းငါသူယောက်ျားမိန်းမဆိုတဲ့အမှားသိရှိသေးရလား။ မရှိတော့ဘူးလုံးဝကင်းသွားဒါကြောင့်မို့ယုံနံမြင်လျင်ဒိဋ္ဌိစင်ပဲကွင်လွတ်လေသည်တဲ့ကေတာလေးစုကြည့်လိုက်ယုံနံမြင်လျင်ဒိဋ္ဌိစင်ပဲကွင်လွတ်လေသည်ယုံနံမြင်လျင်ဒိဋ္ဌိစင်ပဲကွင်လွတ်လေသည်ဆိုကြည့်လိုက်သမှာ ကဲဒီတော့ဖောင်းနာပိန်နာလေးရှူရင်းနဲ့ရောယုတ်တရားနန္တရားတွေမတွေ့ဘူးလားဒါကဘုန်းကြီးတို့ယောဂီများရှေးပိုင်းကဒါအခြေခံလေးပဲအဲ့ဒီမှာဆက်ပြီးရှုပါဒီပေါ်မှာစိတ်ကလေးမြဲနေအောင်ဆက်ပြီးရှုပါမိနစ်20ကမိနစ်30မိနစ်30ကမိနစ်40ရှုနေပါအဲ့ဒီပေါ်ဆက်ရှုလို့စိတ်တည်ငြိမ်မှုတမာတိအားကောင်းလို့စိတ်ရဲ့စွမ်းအားတွေ ဒီတဲ့ပို့ပြီးတော့ထက်မြက်လာလို့ရှိရင်ဉာဏ်တဉာဏ်ပြောင်းသွားမယ်အကြောင်းနဲ့အကျိုးကိုသိလာမယ်။ဘာနဲ့ဘာကိုသိလာမလဲ။အကြောင်းနဲ့အကျိုးကိုသိလာမယ်။ကိုယ့်ဟာကိုယ်ဆင်ခြင်တွေးတောပြီးသိတဲ့အသည့်မဟုတ်ဘူးနော်။ရှုနေရင်ရှုနေရင်ကိုကိုယ်စိတ်တဲ့သဘောကျသွားတာ။ကိုယ်စိတ်ကကိုသဘောကျဆုံးဖြတ်သွားတာ तू က။ ဘသူကမှဆုံးဖြတ်ပြပေးလိုက်တာမဟုတ်ဘူးဘုန်းကြီးကလည်းဓမ္မဂတိကရှေ့ကဟောပေးတဲ့ဓမ္မဂတိကလည်းဆုံးဖြတ်တာမဟုတ်ဘူးကမ္မဋ္ဌာန်းဆရာကလည်းဆုံးဖြတ်ပေးတာမဟုတ်ကိုဟာကိုကိုသဘောကျတာကိုဟာကိုရှုနေတယ်ဒီပေါ်မှာပဲစိတ်လေးကမြင်နေဒီတစ်ထိုင်မှလည်းဒီဖောင်းနေပိနေဒီပေါ်မှာမြင်နေတယ်နောက်တစ်ထိုင်လည်းဖောင်းနေပိနေနောက်တစ်ထိုင်လည်းဖောင်းနေပိနေမဆိတ်ကဒီပေါ်မှာမြင်နေတယ်စိတ်နိဗ္ဗာန်တရားတွေကကင်းနေတယ်နိဗ္ဗာန်တရားတွေကင်းနေပြီဆိုတဲ့ကူကစိတ်က စင်ကြဲနေသလားညံ့နွမ်းနေသလားစိတ်တွေစင်ကြဲနေတယ်စိတ်တွေစင်ကြဲနေတဲ့ခါကျတော့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကရှေ့ကလည်းရှုစိတ်နောက်ကလည်းရှုစိတ်နောက်နောက်ကလည်းရှုစိတ်ဒါပဲရှုစိတ်ကြီးတွေမြဲနေတယ်အဲ့ဒီလိုရှုမှတ်စိတ်ကြီးတွေမြဲလာတဲ့အခါကျတော့ရှုရင်ရှုရင်နဲ့သူ့ဟာသူဝင်လေလေးဝင်လာလို့ဝမ်းပိုက်ကလေးတင်းပြီးဖောင်းလာတယ်ဝင်လေလေးကအကြောင်းဖောင်းလာလေးက အကျိုးဟောသူ့အကြောင်းကြောင့်သူ့အကျိုးဒီဖောင်းတာလေးပေါ်လာလို့ဒါဖောင်းတယ်လို့ရှုရတယ်ဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုနေတာလေးကအကျိုးအဲ့ဒီမှာသူ့အကြောင်းနဲ့သူ့အကျိုးဒီဖောင်းမှုပိန်မှုလေးကိုတခါလေအကြောင်းအကျိုးတွေသူကသူသဘောကျလာတယ်အကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်နိုင်ဘူးအကြောင်းရှိလို့သာအကျိုးဆိုတာ ဖြစ်ပေါ်လာရတယ် အော်ငါအခုဒီလူဘဝကြီးရောက်ခဲ့တယ်ဆိုတာအတိတ်ကပြုခဲ့တဲ့ကုသိုလ်အကြောင်းကြောင့်ငါဒီလူဘဝကိုရတယ်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံတွေကြောင့်ဒီမိဘနဲ့တွေ့ရတယ်အတိတ်ကပြုခဲ့တဲ့ကုသိုလ်ကံတွေကြောင့်ဒီဆရာသမားနဲ့တွေ့ရတယ်ဟောပြုခဲ့တဲ့ကုသိုလ်ကံတွေကအကြောင်းခုဒီလိုရလာတဲ့လူဘဝဒီလိုဆရာသမားဒီလိုမိဘနဲ့တွေ့ရတာအကျိုးတရားတွေပါလားဆိုအဲ့ဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကို ကိုယ်တိုင်ပဲသဘောကျသွားတယ်ဘုန်းကြီးကပြောပြလို့သဘောကျတာမဟုတ်ဘူးကိုယ့်ဟာကိုရှုမှတ်နေရင်းနဲ့ပဲစိတ်ထဲကသဘောကျသွားတယ်သူအကြောင်းနဲ့သူအကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးအကုန်လုံးဆက်ဆက်ဖြစ်နေတဲ့သဘောတခါတရံမှာယုတ်ကအကြောင်းနာငါအကျိုးတခါတရံမှာနာငါအကြောင်းယုတ်ကအကျိုးတခါတရံမှာယုံနံအကြောင်းယုံနံအကျိုးအဲ့ဒီမှာယုံနံအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတဲ့သဘောကို ယောဂီပုဂ္ဂိုလ်ဒီထိုင်ပြီးဖောင်းတာပိန်တာလေးရှူရင်းတယ်လေတခါလေးတွေ့သွားတယ်တခါတည်းမှာယောဂီကဈဉ်ညံလျှောက်ပြီးရှူရင်းတယ်လေဒီအကြောင်းကျိုးသဘောပေါက်သွားတာရှိတယ်အကြောင်းကျိုးတွေအဲ့ဒီမှာသူ့ဟာသူသဘောပေါက်ခြင်းတဲ့နေရာပေါက်သွားတယ်အဲ့ဒီမှာဈဉ်ညံလျှောက်ပြီးရှူနေတဲ့ပုဂ္ဂိုလ်ဟာလည်းပဲစိုးစိုးကအတိုင်းပဲဒီမှာညာခြေလန်းတာပဲခြေလန်းတာလေးရှုနေလို့ရှိရင်ပထမတော့ခြေတော့ကြီးပဲနောက်ကြတော့ရှုမှတ်အာယုံမြဲလာတဲ့အခါကျတော့ ပြင်းညတရံခြေထောက်ဆိုတဲ့တရံပြောင်းပရမတ်သဘောတင်းသဘောရွေသဘောတောင့်သဘောဒီသဘောတွေတွေ့သွားတာအဲ့ဒီတင်းသဘောတောင့်သဘောရွေသဘောတွေဟာဓာတ်နဲ့ပြောရင်ဝါယောဓာတ်တွေအဲ့ဒီဝါယောဓာတ်ကယုတ်သိနေတာလေးကဘာလဲခေထားလဲလှမ်းတိုင်းလှမ်းတိုင်းချီလှမ်းတိုင်းချီလှမ်းတိုင်းယုံနဲ့နာကြီးတယ်ပဲအဲ့ဒီမှာလည်းပဲခါတယ်ဩသွားကျင်တဲ့စိတ်နာဘုန်းကြီးတို့ကုဒီနာကနေပြီးတော့တရားပွဲပြီးပြီဆိုရင်ယောဂီကဆက်ထိုင်နေတဲ့ပုဂ္ဂိုလ်ကလည်းဆက်ထိုင်ခြင်းလို့ထိုင်မယ် သွားခြင်းတဲ့ပုဂ္ဂိုလ်ကလည်းထခြင်းလို့သွားခြင်းလို့သွားမယ်သွားခြင်းတဲ့စိတ်ကလေးကစဖြစ်ပေါ်လာတယ်အဲ့ဒီသွားခြင်းတဲ့စိတ်နံလေးကအကြောင်းဟောထပြီထတာလေးကအကျိုးသွားတာလေးကအကျိုးဟုတ်တယ်မလားသူအကြောင်းနဲ့သူအကျိုးပဲအကြောင်းအကျိုးဆက်ဆက်ဖြစ်နေတာအကြောင်းအကျိုးတွေတဲ့အကြောင်းကင်းပြီးတော့အကျိုးဆိုတာဖြစ်ပေါ်ဘူးထုံးစံမရှိဘူးအဲ့လိုဖြစ်နေတာကိုဘုန်းကြီးပြောမှသိမှလားဆိုတော့မဟုတ်ဘူးယောဂီကိုယ်တိုင်က သူ့ဟာသူသိစိတ်တည်ကြည်မှုတမာရီတွေအာကောင်ထက်တန်လာတဲ့အခါစိတ်ရဲ့စွမ်းအားတွေကထက်မြက်ပြီးတော့တည်လာတယ်။ဉာဏ်တွေဖြစ်လာတယ်။ဒါဘုန်းကြီးပြောပြဖို့မလိုဘူး။ဘုန်းကြီးကဒီလိုရှုရင်ဒီလိုဖြစ်နိုင်တယ်ဆိုတာဘုန်းကြီးကပြောပြပြီ။ယောဂီတို့ကကိုယ့်ဟာကိုယ်ကြိုးစားယူရမယ်။အခုဒီတရားစခန်းအတွင်းမှာမဖြစ်သေးရင်ကိုယ့်ဟာကိုယ်ဆက်အားထုတ်နေဖြစ်လာလိမ့်မယ်။နောက်တရားစခန်းတွေဆက်ဝင်ရင်ဖြစ်ကောင်းဖြစ်လာလိမ့်မယ်။အရှိန်လေးရလာတဲ့အခါကျတော့သူ့ဟာသူတည်လာလိမ့်မယ် နော်အဲ့ဒါကြောင့်မို့ဘုန်းကြီးကတော့အခုဒီမှာရှုမှတ်လို့သိတာလေးတွေအခုပြောသွားမှာရှုမှတ်လို့သိတာလေးတွေပြောသွားမယ်အခုမနေ့ပိုင်းမှာဆိုရင်ရှုပုံနေဒီမှာအလုပ်ပေးတရားတွေဘုန်းကြီးဟောသွားမယ်ရှုမှတ်အထုတ်ပုံနေအထိုက်လျောက်သိပုံလေးတွေဟောသွားမယ်ညပိုင်းညပိုင်းကြတော့ဒီလိုတရားရှုရင်းနဲ့ရတဲ့အကျိုးတရားအကျိုးတရားလေးတွေပြောသွားမယ်ဒါအလယ်ပိုင်းနဲ့အစပိုင်းပထမပိုင်းနဲ့အလယ်ပိုင်းနဲ့ဒါနှစ်ခုကိုဘုန်းကြီးတွဲပြီးတော့ နေစဉ်နေစဉ်ဟောသွားမယ်နော်ဒါကြောင့်အခုဒီမှာ ထိုင်ပြီးဖောင်းနာပိန်နာလေးရှုရင်းနဲ့သောသောကယုံတဲ့နာကိုသိပြီအကြောင်းနဲ့အကျိုးကိုသိပြီဒီတဲ့ဆက်ပြီးတော့ရှုလို့စိတ်ရဲ့စွမ်းအားတမာရီတရားတွေအားကောင်းပြီဆိုရင်ဘုန်းကြီးတို့ယောဂီများအပြင်းနဲ့အပြဲအဲ့ဒီကြမှာလာတော့မယ်နော်သူရှိကသိရမယ့်ဉာဏ်နဲ့နှစ်ဉာဏ်ရှိသေးတယ်ဟုတ်တယ်မလား အဲ့ဒီဟာပြီးတော့မှဒီမှာတရားအားကောင်းလာပြီဆိုမှဖြစ်မှုနဲ့ပြည့်မှု ဖောင်းတယ်ဆိုရင် ဖောင်းတာလေးစဖောင်းတာလေးဆုံးသွားဘိနေဆိုရင်ဘိမှုလေးစဘိမှုလေးဆုံးသွားဒါလက္ခဏာနဲ့ပြောရင် ရှေ့မှာတခုကြံသေးတယ်ဒါဘုန်းကြီးတို့အကြောင်းအညလျော်စွာထည့်ပြီးတော့နောက်ရက်တွေနောက်ရက်တွေကြတော့မှထည့်ပြီးပြောသွားမယ်ဒါကြောင့်မို့ဒီခန္ဓာကာယ ानु ပဒနာကိုယ်အမူအရာဖြစ်တဲ့ဖောင်းမှုပိန်မှုလေးပဲရှုရှုအထိုင်အထိလေးပဲရှုရှု ဖြစ်သည့်ဝင်လေသည့်ထွက်လေသည့်လေးပဲရှုရှုအခြားခြားပုံကိုယ်တွေရှုနေတဲ့ငယ်တွေကလေးကလှုပ်တာလေးပဲရှုရှုသို့မဟုတ်ရင်ကြိုင်ကလေးကလှုပ်တာလေးပဲရှုခြိုက်တာရှုရှုချင်တာရှုအဲ့ဒီကာယ ानु ပဒနာနည်းနဲ့ရှုမှတ်အားထုတ်သွားလို့ရှိရင်ဒီလိုယုံနံတွေ့အကြောင်းကျိုးမြင်အဖြစ်ပြက်တွေရောမမြင်နိုင်ဘူးလားကဲအဲ့ဒီကနေဆက်လက်ရှုသွားရင်အနိစ္စဒုက္ခအနတ္တဆိုတဲ့ဝိပဿနာဉာဏ်ဤအဆင့်ဆင့်တက်ပြီးတော့နောက်ဆုံးဖြစ်မှုပြက်မှုပြတ်ဆဲသွားတယ် အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်အခုအားထုတ်နေစဉ်မှာရောမရနိုင်ဘူးလားဗျာအငိမ့်တဲ့ဒိဗ္ဗံတိအောင်ကိုယ်တိုင်မျက်မှောက်ပြုတွေ့သိနိုင်ပါတယ်ဒါကြောင့်ဘုရားရှင်ကိုရမြတ်ကြီးဟောကြားတော်မူခဲ့တဲ့ဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းဆက်လက်ပြီးတော့မိမိတို့ကျင့်ကြံပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညာဖူးညာဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း